ယောဘဝတ္ထုအခန်းကြီး1အငယ်1မှ9ယောဘအမည်ရှိသော သူတယောက်သည်ဥဇပြည်၌နေ၏ထိုသူသည်စုံလင်ဖြောက်မှတ်ခြင်းရှိ၏ဘုရားသခင်ကိုကြောက်ရွံ့သောသူ မကောင်းသောအကျင့်ကိုရှောင်သောသူဖြစ်၏သားခုနှစ်ယောက်နှင့် သမီးသုံးယောက်ရှိ၏သူ၏ဥစ္စာကသိုးခုနှစ်ထောင်ကလအုပ်သုံးထောင်နွားရှင်900မြဲမ900ငယ်သားအတိုင်းမတိများသည့်ဖြစ်၍ ထိုသူသည်အရှေ့မျက်နှာအရပ်သားတကာတို့ထက်သာ၍ကြီးသောသူဖြစ်၏။ယောဘ၏သားတို့သည်နှစ်စဉ်အတိုင်းအသီးအသီးဘွားသောနေ့ရောက်လျှင်၊မိမိတို့အိမ်၌ပွဲခံသဖြင့်၊နှမသုံးယောက်ကိုလည်းခေါ်၍အတူစားသောက်လေ့ရှိကြ၏။ပွဲခံသောနေ့ရက်လွန်သောအခါ၊ယောဘသည် သူတို့ကိုခေါ်၍သန့်ရှင်းစေပြီးလျှင်၊နံနက်စောစောထ၍သူတို့အရေအတွက်အတိုင်း မီးရှို့သောရစ်ကို ပူဇော်လေ့ရှိ၏အကြောင်းမူကားငါသားတို့သည်မှားယွင်း၍စိတ်နှလုံးထဲ၌ဘုရားသခင်ကို စွန့်ပယ်ကြပြီလောဟုယောဘအောင်မိ၏ထိုသို့ယောဘသည်အစဉ်ပြုမြဲရှိ၏အငယ်၆မှ၁၂ဘုရားသခင်သားတို့သည်ထာဝရဘုရားထံတော်၌ခစားခြင်းငှာလာရသောနေ့ရက်အချိန်ရောက်လျင် စာရန်သည်လည်းသူတို့နှင့်ရောနှော၍လာ၏သာရဘုရားကလည်းတင်းသည်အဘယ်ရက်ကလာသည်ဟု စာရန်ကိုမေးတော်မူလျင် စာရန်ကမြေကြီးပေါ်မှာလှဲ့လေ၍အရရသွားလာခြင်းအမှုတဲကလာပါသည်ဟု ပြန်လျှောက်လေ၏ဒါဝရဘုရားကလည်းငါကြုံယောဘကိုဆင်ခြင်ပြီလောမြေကြီးပေါ်မှာသူနှင့်တူသောသူတယောက်မျှမရှိစုံလင်ဖြောက်မှတ်ပေ၏ ဘုရားသခင်ကိုကြောက်ရွံ့သောသူ၊မကောင်းသောအကျင့်ကို ရှောင်သောသူဖြစ်သည်ဟု စာတန်အားမိန့်တော်မူ၏။စာတန်ကလည်း၊ယောဘသည်အကျိုးမရဘဲဘုရားဝတ်ကိုပြုသလော။ကိုယ်တော်သည်သူ့ကိုယ်မှစ၍သူ့အိမ်နှင့်သူ့ဥစ္စာရှိသမျှပတ်လည်၌စောင်ရန်းကာတော်မူသည် မဟုတ်လော။သူပြုလေသမျှတို့ကို ကောင်းကြီးပေးတော်မူပြီ။သူ့သိုးနွားအစရှိသောတိရစ္ဆာန်တို့သည် မြေပေါ်မှာအလွန်ပွားများကြပြီယခုမူကားလက်တော်ကိုဆန့်၍သူ၏ဥစ္စာရှိသည်မြတ်ကိုထိခိုက်တော်မူလျင်သူသည်မျက်မှောက်တော်၌ကိုရော့ကိုစွန့်ပယ်ပါလိမ့်မည်ဟုဒါဝရဖျားကိုပြန်လျှောက်လေ၏ဒါဝရဖျားကလည်းသူ၏ဥစ္စာရှိသည်မြတ်သည်တင့်လက်၌ရှိ၏သူကိုတခုကိုသာမထိမခိုက်နှင့်ဟုမိန်တော်မူလျင်စာရန်ဒီထာဝရဘုရားထံတော်မှ ထွက်သွားလေ၏အငယ်73မှ22တနေ့တ၌ယောဘ၏သားသမီးတို့သည် အကူအချီးအိမ်တွင် စား၍စပြည့်ကိုတောက်လျက်နေကြစဉ်ယောဘထံသို့ တမန်တယောက်လာ၍နွားတို့သည်လဲထွန်လျက်သူတို့နားမှာမြဲမတို့သည်ကျက်စားလျက်ရှိကြသောအခါရှေဘအမျိုးသားတို့သည်တိုက်ယူသွားကြပါပြီ လူဆောင်တို့ကိုလည်းဓာနှင့်တတ်၍ကျွန်တော်တယောက်ထီးကြံရစ်လျက်ကိုရောအားတရင်ကြားပြောရပါသည်ဟုလျှောက်လေ၏ထိုတို့လျှောက်စဉ်တွင် အခြားသောသူတယောက်သည်လာ၍ဘုရားသခင်မိသည်မိုးကောင်းကင်မှကြသဖြင့်တိုးများနှင့် လူဆောင်များတို့ကိုလောင်၍သူတို့သည်ကျွမ်းကုန်ကြပါပြီ ကျွန်တော်တယောက်ထီးကြံရစ်လျက်ကိုရောအားတရင်ကြားပြောရပါသည်ဟုလျှောက်လေ၏ ထိုသို့လျှောက်စဉ်တွင် အခြားသောသူတယောက်သည်လာ၍ခါလဒဲအမျိုးသားတပ်သုံးတပ်တို့သည်ချီ၍ကုလားအုပ်တို့ကိုတိုက်ယူသွားကြပါပြီ။လူစောင့်တို့ကိုလည်းထားနှင့်သတ်၍ကျွန်တော်တယောက်တည်းကျန်ရစ်လျက်၊ကိုယ်တော်အားသိတင်းကြားပြောရပါသည်ဟုလျှောက်လေ၏။ထိုသို့လျှောက်စဉ်တွင် အခြားသောသူတယောက်သည်လာ၍၊ကိုယ်တော်၏သားသမီးတို့သည်အစ်ကိုအကြီးအိမ်၌စား၍စပျစ်ရည်ကိုသောက်လျက်နေကြသောအခါ တောမှလေကြီးလာ၍အိမ်လေးတောင်ကိုတိုက်သည်ဖြင့်အိမ်သည်ထိုလူလင်တို့အပေါ်၌ပြိုလဲပါ၏သူတို့သည်တည်၍ကျွန်တော်တယောက်ထီးကြံရစ်လျက်ကိုရောအားတည်ကြားပြောရပါသည်ဟုလျှောက်လေ၏ထိုအခါယောဘသည်ထ၍မိမိဝတ်လုံကိုဆုပ်လေ၏စပင်ကိုလည်းရိပ်၍မြေပေါ်မှ ပြတ်ဝတ်လျက်ကိုးွယ်ပြီးလျင်ငါသည်အဝတ်မပါဘဲအမိဝမ်းတဲကထွက်လာ၏ အဝတ်မပါဘဲအမိဝမ်းတဲသို့ပြန်သွားတော်မူ။ထာဝရဘုရားပေးတော်မူ၏။ထာဝရဘုရားလည်းရုပ်သိမ်းတော်မူ၏။ထာဝရဘုရား၏နာမတော်သည် မင်္ဂလာရှိပါစေတည်းဟု ဆိုလေ၏။ယောဘသည်ဤအမှုများနှင့်တွေ့ကြုံတော်လဲမမှား၍ထာဝရဘုရားကိုလည်းအပြစ်မတင်ဘဲနေ၏